1554ခုနှစ်လူတော်ဟောဟာဘောဓသိက္ခာ1382ခုနှစ်ဘုရောဝတ္တကြမိုးလာရာတိတရင်ကျော်လာကြည့်နေယနေ့ကျွမင်းဝတ္တနာဧကံသို့ဓမ္မသဝနာကုသိုလ်ဒုလာရောက်စီပူကြဓမ္မမာမက တရားလိုလားကြတယ်ယောဂီတော်စင်များဘုရားဓမ္မဒါနတရားသူပေးသူမှာခန္ဓာဝေကသာယုတ်ပါဠိတော်မှာလာတဲ့ပါရသုတ်တံတရားတော်ပါတရားတော်ပါရသုတ်တံတရားပါရ ဘာသာသုတ်တံဒေသနာတော်များကိုဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးတာဝတိပြေမောသေတော်ရွှေကြောင်းကင်းအောင်မှွေတော်တန်ကြော်တော်မူခြင်းအချိန်မှာယဟန်တော်များကိုမြတ်စွာဘုရားဟောတော်မူ၏ဘုသူကိုဟောကြား၏ယဟန်တော်များယဟန်တော်များ အဲဒီမှာသံဃာတော်ရှင်များများကိုလည်းတော်ဘုရားရှိခိုးတော်လည်းကြီးကဒီပါရသုတ်တံတရားကိုဟောမယ်ကျင်းတို့ယုတ်တိစွာနာကြားချဆိုတာကိုလည်းတော်ဘုရားရှင်ကိုယ်တော်မြတ်ကြီးကတတိပိပြီးတော့သာဓုကမနတိကရောထာအောင်စွာနှလုံးသွင်းညာပိချာတဲ့နှလုံးသွင်းညာဗာဒိတာမိမှာဘုရားဟောမယ်ဒီလိုကိုတတိပိပြီးတော့လည်းတော်ဘုရား ဒါကြောင့်ပါရိသဟောဘိကဝေတိသစ္ဆာမိပါရပါရိသပါရဒာနိသပါရဏိတိပနိသတံတုလာတာသာရုကမနတိကရောထပါသိတာမိရာဇိကရောမြတ်ကြီးသာဝတိရှင်မောစီတို့ရွှေကြောင်းကိန်းအောင်မွေ့လျော်တံကြောတော်မူခြင်းမှာအာလုံးယဟန်လို့များကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးက ဘေကဝေယံတို့ညာဘုชิตသားတို့အဟံငါဗျာတိဝောတင်တို့အပါရိသဝောတင်တို့အပါရိသဝန်တို့ဝန်ဘုကိုလည်းပဲတေတေသာမိဟောကြားပြီဟံဝန်တို့ဝန်ဘုကြီးကြောက်ကိုလည်းငါဗျာဟောနေပါရအာရိသဝန်တို့ဝန်ဘုကိုထမ်းဆောင်သူကိုလည်းပဲပတိသာမိဟောကြားပြီဟံ အဲ့ဒီဝန်တို့ဝန်ဘိုးကြီးကိုထမ်းဆောင်တဲ့ပုဂ္ဂိုလ်ကိုလည်းပဲငါပြန်ဟောမယ်။ပါရဒဏိသာဝန်တို့ဝန်ဘိုးကိုခံယူခြင်းကိုလည်းပဲပါသိတာမိဟောကြားပြီးခံ။အဲ့ဒီဝန်တို့ဝန်ဘိုးကိုခံယူတဲ့ပုဂ္ဂိုလ်ကိုလည်းပဲငါပြန်ဟောမယ်။ပါရလိကိပနိသာဝန်တို့ဝန်ဘိုးကြီးကိုပြစ်ချခြင်းကိုလည်းပဲဟံငါပြန်ပြီးသိတာမိဟောကြားပြီးခံ။ အဲ့ဒီဝန်တုံးဝန်ပိုးကြီးကိုမထမ်းဆောင်နိုင်တဲ့အတွေ့အကြုံကိုပြစ်ချခြင်းကိုလည်းပင်ငါဘုရားဟောမေတန်တုံငါဘုရားဟောကြားတော်မူမဲ့ဒီတရားတော်ကိုသူနာကြနာကြကြအကုန်လုံးသာရုကံကောင်းမောစွာမတတိပရောဇာနှလုံးသွင်းကြအကုန်လုံးဘာသိကာမိဟောကြားပြီအံငါဘုရားဟောကြားမဲ့ဒီဘာရဆိုတဲ့ဝန်တုံးဝန်ပိုးအကြောင်း ပါရဒါနဆိုတဲ့ဝန်တော့ဝန်ဘိုးကိုခံယူပြီးကြောင်းခံယူတဲ့ပုဂ္ဂိုလ်ရဲ့ကြောင်းပါရပါဒဒါနဆိုတဲ့ဝန်တော့ဝန်ဘိုးကိုခံယူတဲ့ပုဂ္ဂိုလ်ပါရဟာရိသဆိုတဲ့ဝန်တော့ဝန်ဘိုးကိုထမ်းဆောင်တဲ့ပုဂ္ဂိုလ်ပါဏဒါနာဆိုတဲ့ဝန်တို့ဝန်ဘိုးကိုခံယူတဲ့ပုဂ္ဂိုလ်ပါရမိတ်ေပနဆိုတဲ့ဝန်တို့ဝန်ဘိုးကိုဖြစ်ချတဲ့ပုဂ္ဂိုလ် အဲ့ဒီပုဂ္ဂိုလ်ရဲ့အကြောင်းကိုငါဗျာဟောကြားတော်မူမယ်ဒီလေးချာချာစွတ်စွတ်ဆိုင်ဆိုင်ကောင်းမွန်စွာနာကြားကြတဲ့ပတိတမီငါဗျာဟောမယ်အဲ့ဒီလိုအချင်းကောင်းတဲ့ရေးကိုမြတ်စွာဘုရားပထမဦးဆုံးဟောကြားလိုက်ဝန်တို့ရဲ့ဝန်တို့ထမ်းဆောင်သူရဲ့ဝန်တို့ကိုလက်ခံယူသူရဲ့ဝန်တို့ကိုပြစ်ချတဲ့ပုဂ္ဂိုလ်ရဲ့ဘယ်နှမျိုးလဲ အဲ့ဒီလေးမျိုးကိုဘုရားရှင်ကိုရောမြတ်ကြီးကကျေတဝဲအနေအားပြန်ဟောကြားတော်မူလိုတဲ့အတွက်ဗဒမောသာဘိကဝေပါရောပြစုပါရမေခန္ဓာတိတ်တဝဇဏိယံဘိကဝေယံတော်များဥจิตသာတို့ပါရောဝန်တို့ဝန်မို့ဟူဒီကဓမောသာပေပါမိရရှိကိုယ်တော်မြတ်ကြီးကကိုယ်တော်တိုင်ပဲမိဂုံလေးထုတ် ဝန်တို့ဝန်မိုးဆိုတာဗာလေကွယ်တဲ့ဉာဏ်တော်ရှင်မြတ်ကြီးကိုမေးတယ်။ဘာကြောင့်မေးတာလဲဆိုတော့ဘုရားရှင်ကိုယ်တော်မြတ်ကြီးကကိုတော်တိုင်ပြန်ပြီးတော့ဖြေကြားတော်မူလို့လို့ကထေတုကမြတ်တာပု္ပ္ပာကိုတော်တိုင်မေးပြီးတော့ကိုတော်တိုင်ဖြေကြားတော်မူမယ်။ဘေကဝေယတော်များဥစ္စေသားတို့ဘာရောဝန်တို့ဝန်မိုးဟူသည်ကတမောသာဘေဘာနိ ဧစုပါရမေခန္ဓာ၅ပါးသောဥပါဒဏ်ခန္ဓာတို့ဟူ၍ဝဇနိယံဖြေဆိုအဖြေဆိုသင်ဖြေဆိုတတ်ဤအတ္တဖြစ်ရ၏ဝန်တို့ဝန်ဖို့ဆိုတာတခြားမဟုတ်ဘူးကွယ်ဆွေးနွမ်းနိုင်တဲ့ခန္ဓာ၅ပါးတရား၏ဥပါဒဏ်ခန္ဓာ၅ပါးတရား၏အဲဒီခန္ဓာ၅ပါးတရားတွေဟာဝန်တို့ဝန်ဖို့ကြီးတွေ ခန္ဓာ၅ပါးတရားတွေဟာပါပြီးပါလိမ့်မယ်ဝန်တော့ဝန်ဖို့ပြီတဲ့အဲ့ဒီခန္ဓာ၅ပါးကျွမ်းလန်းနိုင်တဲ့ခန္ဓာ၅ပါးတရားတွေဟာဝန်တော့ဝန်ဖို့တွေပဲကျွမ်းလန်းနိုင်တဲ့ခန္ဓာ၅ပါးတရားတွေဆိုတာကတော့ဘုန်းကြီးတို့ယောဂီများဒါမကြမ်းမကြမ်းလည်းဟောနေတာဆိုတော့ဒီခန္ဓာ၅ပါးတရားတွေဆိုတာရူပခန္ဓာဝေဒနာခန္ဓာသင်္ညေခန္ဓာသင်္ခါရခန္ဓာဝิญญาณခန္ဓာဆိုပြီးတော့ဒီ၅ပါး အဲ့ဒီ၅ပါးမှာရူပခန္ဓာဆိုတာကဘုန်းကြီးတို့ယောဂီများရူပခန္ဓာဆိုတာကယုတ်တရားဝေဒနာခန္ဓာပညာခန္ဓာသင်္ခါရခန္ဓာဝิญญาณခန္ဓာဆိုတဲ့ဒီခန္ဓာ၄ပါးကနာမ်တရားနာမ်ခန္ဓာက၄ပါးယုတ်ခန္ဓာကတစ်ပါးပေါင်းရင်ခန္ဓာအဲ့ဒီခန္ဓာ၅ပါးကိုခြုံပြီးပြောရင်ယုတ်နဲ့နာမ်အဲ့ဒီယုတ် အဲ့ဒီယောနာနာပါဒီခန္ဓာ၅ပါးမရှုမပွားအားမထုတ်တဲ့ပုဂ္ဂိုလ်များကြတော့ငါလိုလေလေမဆွဲလာဘူးလားငါဥစ္စာအနေအချင်းလည်းပဲမဆွဲလာဘူးလားဒီအဲ့ဒီဆွဲလန်းနိုင်တဲ့ဒီခန္ဓာ၅ပါးတရားအဲ့ဒီခန္ဓာ၅ပါးကြီးရနေပြီဆိုရင်မြတ်စွာဘုရားကဓမ္မစကြာမှာပင်စုပါရမေခန္ဓာပြီးဒုက္ခခန္ဓာရရဲ့ပါဠိစာ အေးဒုက္ခသစ္စာကြီးရနေပြီဆိုတော့ဒီမှာဒီခန္ဓာကြီးကိုခုဒီမှာမြတ်စွာဘုရားကဘာရဆိုတဲ့ဝန်တုပ်ဝန်ကိုကြီးနဲ့ဥမာပေးတာဒီခန္ဓာ၅ပါးကြီးကဝန်တုပ်ဝန်ကိုကြီးနဲ့တူတယ်ဘုန်းကြီးတို့ရဲ့ခန္ဓာကိုယ်ကြီးဟာဘာနဲ့တူလဲမြတ်စွာဘုရားကဒီခန္ဓာကိုယ်ကြီးကိုအမျိုးမျိုးဟောထားတာလေဝါမိကသုတ်မှာကြတော့မြတ်စွာဘုရားဘာနဲ့တူလဲ တောင်ဖို့ကြီးနဲ့တူတယ်ဒီခန္ဓာကိုယ်ကြီးဟာတောင်ဖို့ကြီးနဲ့တူတယ်။ဟောဘုန်းကြီးတို့ဓာရုခန္ဓောပမသုတ်တန်ကြီးကြမှာတော့လေမြတ်စွာဘုရားကဒီခန္ဓာကိုယ်ကြီးဟာတစ်တုံးကြီးနဲ့တူတယ်။ဘာကြီးနဲ့တူလဲ။ဒီခန္ဓာကိုယ်ကြီးကိုမြတ်စွာဘုရားတခါအမျိုးမျိုးဥပမာလေးပေးပြီးတော့မြတ်စွာဘုရားဟောတာဒီနေရာမှာကြတော့ဝန်တော်ကြီးနဲ့ဥမာပေးတာ။ဘာလဲဥမာပေးလဲ။ဒီဝန်တော်နဲ့ဥမာပေးတာလေ။ အဲ့တော့ဒီခန္ဓာ၅ပါးတရားဆွဲလန်းနေတဲ့ခန္ဓာ၅ပါးတရားတွေကဝန်တို့ဝန်ပိုးကြီးနဲ့တူတယ်တဲ့ပြစ္စုခန္ဓာစိတ်တာဝတ္တိယခန္ဓာ၅ပါးတရားအဲ့ဒီခန္ဓာ၅ပါးတရားတွေဝတ္တိယဒီဝန်တို့ဝန်ပိုးကြီးလိုပဲဖြစ်ဆိုရမယ်တဲ့ဝန်တို့ဝန်ပိုးကြီးဆိုတာတခြားကိုဆိုလိုတာမဟုတ်ဘူးတဲ့ဒီခန္ဓာ၅ပါးဆွဲလန်းနေတဲ့ခန္ဓာ၅ပါးတရားတွေဟာဝန်တို့ဝန်ပိုးကြီးပဲ ဒီတော့ဒီခန္ဓာကြီးရလာပြီဆိုရင်ဘုရားယောဂီများဒီမြတ်စွာဘုရားကတော့ဝန်တုတ်ကြီးနဲ့ဥမာပေးတာဒီတော့လောကမှာမိမိတို့ဝန်တုတ်ဝန်ဘိုးကိုထမ်းဆောင်နေတဲ့ပုဂ္ဂိုလ်တွေကိုဘုရားတို့နည်းနည်းလေးအာရုံပြုကြည့်ကားခိတ်ကြီးမှာလည်းအဲဒီမှာထုတ်ပိုးကြီးထမ်းသင်ကြတဲ့ပုဂ္ဂိုလ်ကြီးရှိဘူးလားအထူးအားဖြင့်ကုံပါကြီးတွေပေါ့ခုခေတ်မှာဆိုရင်ဆေဘင်းကားကြီးတွေ၊စနဘိန်း၁၆ဘင်းကားကြီးတွေနဲ့ကုန်ပစ္စည်းတွေ အဲ့ဒီမှာကိုပစ္စည်းတွေကိုထမ်းဖို့ကြမဲ့ပုဂ္ဂိုလ်တွေဟာတခါလေအဲ့ဒီဝန်တုပ်ကြီးတွေကိုခန္ဓာကိုယ်ကိုတင်ပြီးတော့ထမ်းရမယ်ဘူတော်စောက်ဦးလေးကိုသွားထည့်ရအဲ့ဒီဝန်တုပ်ကြီးကိုထမ်းထမ်းသွားရတာသူတို့သက်သာလားသင်ပါလားတိချာကြည့်လေသူတို့ကိုကြည့်လိုက်ရင်ဒီခါလေဟိုရင်ဟိုရင်ခတ်နေတာချွေတီချွေပေါက်တိကျဒါချမ်းသာလို့လားပြင်မှန်းလို့လားပြင်မှန်းလို့အဲ့ဒီမှာကာကြီးတိကြီးဟောဘုန်းကြီးတို့ယထာဂိတ်တိကြီး ကုန်းတင်ကုန်းချပြီးသင်္ဘောဂိတ်ကြီးသင်္ဘောဂိတ်ကြီးမှာသွားကြည့်ဘုန်းကြီးတို့ဒီမှာဆန်းစစ်ကြီးတွေထဲမှာသွားကြည့်တိစစ်တွေထဲမှာသွားကြည့်ပဲစစ်ဂျုံစစ်စသည်သွားကြည့်အဲ့ဒီနေရာလေးမှာသွားကြည့်လိုက်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဝန်တို့ဝန်ဘိုးကြီးမိမိကိုဘုံပေါ်မှာတည်တည်ချမ်းသာသွားရတာချမ်းသာသလားဆင်းရဲသလားနော်ချမ်းသာဆင်းရဲအဲ့လိုဆင်းရဲဝန်တို့ဝန်ဘိုးကြီးချမ်းသာတာကြည့်သူတို့ဟာမိနစ်ပိုင်းလေးရဲ့ချမ်းသာ နိုင်ရင်လည်းကြည့်အောင်တော့မှဒီပုဂ္ဂိုလ်ဒီချုပ်ကိုကြီးကိုကြာရင်ထမ်းကြတာမဟုတ်မိနစ်ပိုင်းလေးလောက်ဝေဒီမာနေထမ်းယူသွားပြီးတော့ချမ်းရမယ့်နေရာကိုပြစ်ချလိုက်ရင်အဲ့ဒီပုဂ္ဂိုလ်ဆင်းရဲနေတာပင်ပန်းနေတာကမချမ်းသာဘူးလားချမ်းသာပါလားပဲဝန်တို့ဝန်ကိုကြီးထမ်းထားတဲ့အချိန်မှာတော့ပြင်မဆင်းရဲဘူးလားမပင်ပန်းဘူးလားပင်ပန်းတယ်ခုသူတို့မှာတခဏလေးထမ်းထမ်းပြီးတော့မိနစ်ပိုင်းလေးလောက်ထမ်းဖို့ပြီးတော့တည်ဆောင်ဖို့ နေရတဲ့ပုဂ္ဂိုလ်တွေထမ်းပိုးရတဲ့ပုဂ္ဂိုလ်တွေတော့အင်မတန်ဆင်းရဲတာပဲ။ဘုန်းကြီးတို့ကခန္ဓာဝန်တို့ကြီးကိုဘုန်းကြီးတို့ယောဂီများတခဏလေးထမ်းရတာအမြဲတမ်းတခဏလေးထမ်းရတာတဘဝတဘဝနဲ့ထမ်းရတာတသံ္ဍရာလုံးလားစဉ်းစားကြည့်မနဲ့အိယာကနိုးပြီဆိုတာနဲ့ဒီခန္ဓာဝန်ကြီးထမ်းရအိယာကနိုးတာနဲ့မျက်နှာမသိရဘူး ကင်းမျက်နှာမသိရရင်သွားရီဝါရီမတက်ရဘူးကင်းမျက်နှာမသိလို့ရှိရင်မျက်နှာကြီးကအချီတွေပြန်ပြီးပြောင်းချောဟောမြေဝတ်တွေကထွက်တယ်ကြည့်လို့ရှုလို့ကောင်းလေရလားကဲပါဇက်ကိုဒီမှာသွားရီဝါရီမတက်ဘူးဆိုရင်ပါဇက်ကပါစောနိုင်မယ်ကဲပုဂ္ဂိုလ်ကြီးနန်းတယ်အဲ့ကြတော့ပါဇက်ကိုအသိကြောရဘူးကဲတနေ့လေးလိုရတဲ့အလုပ်ကနေ့ပြန်လားကဲတနာလေးလိုရတဲ့အလုပ်ကနေ့ပြန်လားနေ့ပြန်တစ်ဘဝလုံးတည်းလုပ်သွားဘုဒ္ဓဝန်ထမ်းနေတာ ခန္ဓာဝင်ကြီးချမ်းနေတာနေ့စဉ်နေ့စဉ်နော်တခြားသတိထားကြည့်မတင်စားရင်ဘာမှမသိဘူးလားအဲ့ဒီကနေပြီးတော့ကဲဘုန်းကြီးတို့ယောဂီများအစာဟောင်းတွေရောမစွန့်ရဘူးလားကဲအစာဟောင်းတွေလည်းစွန့်ရတာတနေ့လေးလားနေ့စဉ်လားဒီမိမိရရှိတဲ့သဘောအလုံးနဲ့ဒီစာဟောင်းတွေမစွန့်ရဘူးလားဒီအစာဟောင်းတွေစွန့်ပြစ်ပြီးပြန်တော့ရောကဲနောက်တစ်ခါအစာသစ်ကမသွင်းရကြဘူးလား စမ်းရပြန်ပြီစားဖို့တော့ဖို့လုံးဝပြန်ပြီဒါစနေတဲ့အတွက်လားနေတိုင်းအတွက်လားကမ္ဘာလုံးအတွက်ဘုန်းကြီးယောဂီများပြောရင်သတ္တန္တရာလုံးအတွက်ဟုတ်တယ်မလားဘဝရတိုင်းရတိုင်းဒီခန္ဓာဝင်ကြီးမထမ်းရဘူးလားဥမာကြည်သားမအောင်ဘုန်းကြီးတို့ကားပြည့်တို့ယထာပြည့်တို့သင်္ဘောပြည့်တို့ဒီမှာဆံဆက်တို့စက်ယုံတွေထဲမှာချမ်းပိုးနေတဲ့အလုံသမားတက္ကနာလေးထမ်းရတာတော့ပြန်မလိုက် အခုဘုန်းကြီးတို့ယောဂီများကဘဝများစွာမလုပ်နေရခန္ဓာဝင်ချမ်းနေရတာတတိချာတော်သိချာဘုန်းကြီးတို့ဉာဏ်နဲ့သိနေရှိမှသိမှာဒီတိုင်းမသိနိုင်ကဲအဲ့ဒီကနေပြီးတော့ဘုန်းကြီးတို့ယောဂီများစာဟောင်းနေစွန့်ပြစ်ပြီးတော့စာသစ်တွေလည်းပဲတွင်ရတာဟောမိမိတို့ဒီမှာညကဝတ်ထားတဲ့အဝတ်စားနဲ့နေလို့ရတယ်ကဲမလဲရတာဘူးလားတရားကြဒါတဏှိတဲ့နာနေတိုင်းလား နေ့တိုင်းဒါဘလို့ဝန်ထားနေတာခန္ဓာဝန်ကြီးထားနေတာအဲ့ဒီတော့ပြုလုပ်ပြီးတော့မိမိတို့ဒီကနေ့ပြုပြင်ပြီးရာကနိုးတာနဲ့ပြုပြင်ဘဝစားရင်းလင်းတို့ပြကြည့်တာတွေဝေယဝဆလို့လုပ်ပြီးတော့တခါလေးအင်္ဂါနေထွက်သွားပြီအလုံးဒီအလုံးထွက်သွားရတယ်ဆိုတာအလုံးလုံးသွားတယ်ဆိုတာဒီခန္ဓာကြီးနေစဉ်စားနိုင်အောင်မို့ဝတ်နိုင်အောင်မို့ကျန်းမာရေးအတွက်တခါလေးဈေးဝါးတွေမိဝဲနိုင်အောင်မို့ ချမ်းချမ်းသာသာနေနိုင်နိုင်ချိုင်းနိုင်အောင်သုံးနိုင်ဆွဲနိုင်အောင်ဆိုပြီးတော့နေ့စဉ်အလုံးမသွားရဘူးလားအဲ့ဒီအလုပ်တွေလုပ်နေရတာကလည်းဘုသူ့ဝန်ထမ်းနေတာကဲဈေးရောက်နေတဲ့ပုဂ္ဂိုလ်ကလည်းဘုသူ့ဝန်ထမ်းနေတာရုံးသွားနေတဲ့ပုဂ္ဂိုလ်ကဘုသူ့ဝန်ထမ်းနေတာကြောင်းသွားနေတဲ့ပုဂ္ဂိုလ်တွေဘုသူ့ဝန်ထမ်းနေတာအားလုံးကခန္ဓာဝန်ကြီးထမ်းနေရတာတနေ့တည်းလားနေတိုင်းလားနေတိုင်းထမ်းနေတာခန္ဓာကိုခုစီလေးတယ်မပြောလို့ အခုဒီလေးတဲ့ဘုရားမပြောသေးဘူးချမ်းလို့ကောင်းလုံးပဲငါတို့ကချမ်းလို့ကောင်းလုံးပဲအဲဒီမှာဒီမှာခန္ဓာဝင်ကြီးကိုနေ့စဉ်တစ်ခါနဲ့ပရိထားပြီးချမ်းရတာဒီတဘဝရဲ့လားလို့စဉ်းစားကြည့်ရင်ဘဝတိုင်းဘဝတိုင်းပဋ္ဌာန်းရဘူးလားချမ်းရတယ်ဒါကြောင့်မို့ဒီခန္ဓာ၅ပါးဆိုတဲ့ဝန်တို့ဝန်ဘိုးကြီးချမ်းနေရတာအင်မတန်လေးတယ်တိတ်ကိုလေးပါတဏ္ဍာပုဂ္ဂိုလ်တွေဝန်တို့ဝန်ဘိုးထမ်းရတာတခဏလေးထမ်းရတာ ခွန်ကြီးတို့ကြတော့ဒီခန္ဓာဝင်ကြီးကိုတဘုံအလုံးမထားရဘူးလားဒီတဘုံအလုံးထားနေရတာဒါကြောင့်မို့ဝန်တို့ဆိုတာငါခန္ဓာလွန်စွာလေးစားပြီဒီခန္ဓာဝန်တို့ဒီဟာအမှန်တန်လေးတယ်ဒါအမှန်တန်လေးတယ်ဆိုတာရှားဝန်ကြီးကျင့်စဉ်းစားကြည့်နော်နေ့စဉ်စားဖို့ဝတ်ဖို့ကျမ်းမာရေးအတွက်လူမှုရေးအတွက်မိသားစုအတွက်နေ့စဉ်မရှားရဘူးလားဒီတရားဝန်ကြီးကပေါ့သလားလေးသလား ယုံဝတုကြီးချမ်းနေရတဲ့ပုဂ္ဂိုလ်ဟာလေးသလားပေါ့လားအန္တန်လေးလေတိချာတတိထားကြည့်တချို့ပုဂ္ဂိုလ်ရာတင်းတော်မနေကြတော့ဘူးကထွက်သွားနေတယ်ဒီမုကိစ္စတွေကတခါသာသမီးတောင်းဝန်လေးကကြည့်မိသားစုတောင်းဝန်လေးကကြည့်လူမှုရေးတွေကကြည့်ငါတော့နေတော်မနေကြတော့ဘူးဆိုတာဒီဝန်တုကြီးကိုထမ်းကျင်လို့လားမထမ်းကျင်လို့လားပို့လို့လားလေးလို့လားအမှန်တန်လေးလုံးလို့ဖြစ်ဆိုကြည့်လိုက်ဝန်တုဆိုတာ ငါခန္ဓာလွန်စွာလိလာပြီးဝန်တို့ဆိုတာငါခန္ဓာလွန်စွာလိလာပြီး ဆောင်ရွက်နေရတာဟာဘယ်ဝင်ကြီးထမ်းနေတာလဲခန္ဓာဝင်ကြီးထမ်းနေရတာနေ့စဉ်နေ့တိုင်းမိမိတို့ဒီမှာလုပ်ကင်နေကြတာရှိအကုန်လုံးဒီနေ့လည်းမဟုတ်ဘူးဉာဏ်တရားတာလည်းဒီနေ့မဟုတ်ဘူးဘောတရားတာလည်းဒီနေ့မဟုတ်ဘူးလှပြင်ရတာလည်းဒီနေ့မဟုတ်ဘူးကောင်းနေတာရှင်းနေရတာလည်းဒီနေ့မဟုတ်ဘူးအဝတ်စားတွေလည်းဝင်နေရတာလည်းဒီနေ့မဟုတ်ဘူးဒီစားဖို့တော့ဖို့နေ့စဉ်စားတော့ချက်ပြုတ်နေရတာလည်းပဲဒီနေ့လည်းအတွက်လားအမြဲတမ်း မြဲတမ်းဒီခန္ဓာဝင်ကြီးအတွက်ဒီလောက်တော့ပြုစုနေတာတော့မှဒီခန္ဓာကြီးရဲ့တစ်ခါတလေမကျင်တတ်ခြင်းကိုသဘောမကျကြဘူးအဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီမှာပြင်စုပါရနဲ့ခန္ဓာဒီခန္ဓာ၅ပါးတရားတွေဟာဘုန်းကြီးတို့ယောဂီများပါရဝန်ထုတ်ဝန်ပိုးကြီးပဲဝန်ထုတ်ဝန်ပိုးကြီးဆိုတာတခြားကြည့်နေဒီခန္ဓာ၅ပါးတရားတွေပဲဒါဝန်ထုတ်ဝန်ပိုးရဲ့ ဒီခန္ဓာ၅ပါးတရားတွေကိုဟူထမ်းရတာလေမိပြီးတော့ယောဂီများနေ့စဉ်ဒီခန္ဓာဝင်ကြီးထမ်းနေရကြည့်ပေါ့ခန္ဓာဝင်ကြီးထမ်းနေရတာဝန်တို့ဝန်ပိုးကြီးထမ်းရတဲ့ပုဂ္ဂိုလ်ပြင်မဆင်းရတယ်လို့ဒီခန္ဓာဝင်ကြီးထမ်းရတဲ့ပုဂ္ဂိုလ်ကလည်းမဆင်းရဘူးလားပေါ့သလားလေးသလားဝန်တို့ကြီးဆန်းရည်ကြီးထမ်းသွားတဲ့ပုဂ္ဂိုလ်ကပေါ့သလားလေးသလားဗိလမြေကြီးထမ်းသွားတဲ့ပုဂ္ဂိုလ်ပေါ့သလားလေးသလားအဲ့ဒီလိုပဲဒီခန္ဓာဝင်ကြီးထမ်းနေရတဲ့ပုဂ္ဂိုလ်ကရောပေါ့သလားလေးသလားအင်းတန်လေးတာပဲ ဟိုကဝန်တို့ဝန်ကိုထမ်းတဲ့ပုဂ္ဂိုလ်ကပဂရိဝန်တို့ဝန်ကိုကသက္ခဏလေးထမ်းဥက္ခဏဝန်ကြီးကအမြဲဟုတ်တယ်မလားတဘဝရဲလားတတန္တရာလုံးလားတတန္တရာလုံးထမ်းနေရတာအဲ့တော့ဒီခန္ဓာဝန်တို့ဝန်ကိုကြီးကဘာလဲဆိုရင်ဒီဝန်တို့ဝန်ကိုကြီးကဘာလဲဆိုရင်ဒီခန္ဓာ၅ပါးတရားတဲ့မြတ်စွာဘုရားနောက်နံပါတ်၄ကဒီဝန်တို့ဝန်ကိုကိုထမ်းဆောင်တဲ့ပုဂ္ဂိုလ်တတမောသဘိကဝေပါရဟာရောတဲ့ ဘေကဝေယံတော်များဥจิตတို့ပါရအာတော်ဝန်တို့ဝန်ဘိုးကိုထားဆောင်သူဟူသည်ကတမောသဘေပါနိจิตတို့တဲ့ဝန်တို့ဝန်ဘိုးကိုထားဆောင်တာဘသူလဲထားဆောင်ရတဲ့ပုဂ္ဂိုလ်ဒါကမြတ်စွာဘုရားကိုတော်တိုင်ပဲပုဂ္ဂလောတိဒိဋ္ဌပုဂ္ဂလောဒိဋ္ဌဝဇနိယဝန်တို့ဝန်ဘိုးကိုထားဆောင်နေတဲ့ပုဂ္ဂိုလ်ကတခြားမဟုတ်ဘူးကွယ်တဲ့ပုဂ္ဂလောတိပုဂ္ဂိုလ်ဟူ၍ဝဇနိယဖြေဆိုတဲ့ဖြေဆိုတတ်ဖြေဆိုအပ်သည် အတ္တဖြစ်ရပြီဝန်တို့ဝန်ဘိုးကြီးကိုထမ်းဆောင်နေတဲ့ပုဂ္ဂိုလ်ထမ်းဆောင်နေတဲ့သူဟာပုဂ္ဂိုလ်ပဲယောက်ျားမိန်းမလို့ခေါ်နေတဲ့ပုဂ္ဂိုလ်ပဲဥပ္ပယဒေါ်စုလို့ခေါ်နေတဲ့ပုဂ္ဂိုလ်ပဲအဲ့ဒီပုဂ္ဂိုလ်ဟာဝန်တို့ဝန်ဘိုးကြီးကိုထမ်းနေတာတကယ်တော့ဖြင့်ဝန်တို့ဝန်ဘိုးကြီးကလည်းခန္ဓာဘယ်နှပါးလဲ ကဲဝန်တို့ဝန်ဘိုးကြီးကိုထမ်းနေတယ်ဆိုတဲ့ပုဂ္ဂိုလ်ကလည်းခန္ဓာဘယ်နှပါခန္ဓာကြီးကခန္ဓာဝန်တို့ကြီးထမ်းနေတာအဲ့လိုဆိုတော့သဘောမပေါက်ဘူးအဲ့တော့မောင်ဖြူကဝန်တို့ကြီးထမ်းနေတယ်ဟောသဘောပေါက်လားမဖြူကဝန်တို့ကြီးရွက်သွားတယ်သဘောပေါက်လားအခုဒီမှာခန္ဓာ၅ပါးကြီးကိုကြားနေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီမှာဝန်တို့ဝန်ဘိုးကြီးထမ်းနေရတဲ့ပုဂ္ဂိုလ်ပဲတဲ့ ပုဂ္ဂလောစိတ်သာဝသမိတံတဲ့ဒီမှာမြတ်စွာဘုရားကဘာဘယ်လိုပြောထားလဲဆိုတော့ယွမ်းယံအာယတမဧဝံနာမောဧဝံကိုတော်အယံဥတ္တိဒိဋ္ဌိပါရဟာရောတဲ့ဧဝံနာမောတဲ့ဤသို့သောအမည်ရှိသောဧဝံကိုတော်ဤသို့သောအနွယ်ရှိသောအဲယွမ်းယံအာယတမအရှင်အကျဉ်အရှင်ဒီအဖြစ်ရှိသည်ဘုန်းကြီးတို့ယောဂီများဤသို့အမည်ရှိတဲ့ပုဂ္ဂိုလ်ဤသို့အနွယ်ရှိတဲ့ပုဂ္ဂိုလ် အဲ့ဒီပုဂ္ဂိုလ်ကိုအယံဝတ္တတိဘိက္ခွေပါရပါတော်တဲ့ဘိက္ခွေจิตသားတို့အယံဤအမည်ရှိတဲ့အရှင်ကိုပါရပါတော်ဝန်တို့ဝန်ဘိုးကိုထမ်းဆောင်သူကို၍ဝတ္တတိခေါ်ဆိုဟန်၏ဘုန်းကြီးတို့ယောဂီများဒီတန်ဒီခန္ဓာ၅ပါးကြီးကခန္ဓာဝန်တို့ကြီးကိုထမ်းနေတယ်ဆိုတော့နားမြေတော့အဲ့တော့ဒီမှာပုဂ္ဂိုလ်တ attva စသည်ဖြင့်ပေါ့လေ ဥပြုတော်ပြုစသည်ဖြင့်အဲ့ဒီသမုဒိသစ္စာအနေအားဖြင့်ခေါ်ထားတာလားဥပြုတော်ပြုပဲဒါလည်းအမှန်ပဲပရမတ္ထသစ္စာနဲ့ပြောမယ်ဆိုရင်ခန္ဓာ၅ပါးပရမတ္ထသစ္စာနဲ့ပြောမယ်ဆိုရင်ပါမယ်ဒီခန္ဓာ၅ပါးသမုဒိသစ္စာနဲ့ပြောမယ်ဆိုရင်ဘယ်လိုလဲလဲဥပြုတော်ပြုဒါပဲအဲ့တော့ဥပြုတော်ပြုလို့ခေါ်တာလဲမှားသလားမှန်သလားမှန်တယ်ဟောခန္ဓာ၅ပါးလို့ပြောတာရောမှားသလားမှန်သလား မှန်တယ်အဲ့တော့ဒီခန္ဓာ၅ပါးကြီးကိုရနေတဲ့ပုဂ္ဂိုလ်အဲ့ဒီရနေတဲ့ပုဂ္ဂိုလ်ဟာအခုဒီခန္ဓာဝန်တို့ကြီးကိုထားနေတာသူခန္ဓာရနေတဲ့ပုဂ္ဂိုလ်ကဒီခန္ဓာဝန်တို့ကြီးမထားရဘူးနေ့စဉ်ထားနေရတာလေမိမိတို့ရဲ့ဒီမှာစားရေးအတွက်နေ့စဉ်မလုပ်ရဘူးဝန်ရေးအတွက်နေ့စဉ်မရှာရဘူးကျမ်းမာရေးအတွက်နေ့စဉ်မရှာရဘူးမိသားစုရဲ့ကျမ်းမာရေးတွေအတွက်နေ့စဉ်မရှာရဘူး နေ့စဉ်ကုန်ကြမ်းဈေးတွေအတွက်မိမိတို့နေ့စဉ်မရှာရဘူးလားနေ့စဉ်ရှာနေရတာပဲဘသူရှာနေတာလဲဆိုတော့ဥပြုရှာနေတယ်တောပြုရှာနေတယ်ဘသူအတွက်လဲဒီခန္ဓာကြီးအတွက်ဘသူအတွက်လဲကဲဒီခန္ဓာကြီးကပဲရှာနေတာဒီခန္ဓာကြီးအတွက်ပဲဟုတ်တယ်မလားအဲ့ဒီတော့ဒီမှာဝန်ထုတ်ဝန်ဘိုးကြီးဆိုတာပါလဲဆိုခန္ဓာ၅ပါးပဲအဲ့ဒီဝန်ထုတ်ဝန်ဘိုးကိုထမ်းဆောင်နေတဲ့ပုဂ္ဂိုလ်ဟာလည်းဒီခန္ဓာ၅ပါးပါပဲဟုတ်တယ်မလားခန္ဓာရနေတဲ့ပုဂ္ဂိုလ်ဟာ ဝန်ထုတ်ဝန်ဘိုးကိုထားဆောင်နေတဲ့ပုဂ္ဂိုလ်ခန္ဓာရနေတဲ့ပုဂ္ဂိုလ်ကဘာကိုထားဆောင်နေတာလဲအေးဝန်ထုတ်ဝန်ဘိုးကိုထားဆောင်နေတာဒါကြောင့်မို့ဝန်တန်းခေါ်လာပုဂ္ဂိုလ်မှပြင်းရတာဖြစ်သည်ပြင်းရလေအပြင်ဒီမှာဝန်တန်းလို့ပုဂ္ဂိုလ်လို့ခေါ်ရောက်ယောက်ျားပဲမိန်းမပဲဒီပုဂ္ဂိုလ်ဟာသူခန္ဓာဝင်ကြီးထားနေတာပဲဥဖြူကခန္ဓာဝင်ကြီးထားနေတာပဲမိဖြူကခန္ဓာဝင်ကြီးထားနေတာပဲဆိုရင်လူတွေကသိတယ်ခန္ဓာဝင်လို့ခန္ဓာကြီးကခန္ဓာဝင်ကြီးထားနေတာပဲဆိုရင်မသိဘူး အဲ့ဒါကြောင့်မို့ဒီမှာပြဉ္ညာအနေအားဖြင့်ပုဂ္ဂိုလ်အနေအားဖြင့်ပြောဆိုတာဒါကြောင့်မို့ဆိုလိုက်ဝန်တန်းခေါ်လိုက်ပုဂ္ဂိုလ်မှန်ပြဉ္ညာသာဖြစ်သည်ဝန်တန်းခေါ်လိုက်ပုဂ္ဂိုလ်မှန်ပြဉ္ညာသာဖြစ်သည် ဝန်ထမ်းသမားကဘယ်သူလဲဆိုရင်ပုဂ္ဂိုလ်ပဲဘယ်သူလဲဆိုရင်ဥဖြူဆိုတာဝန်ကိုထမ်းနေတာပဲဒေါ်ဖြူကလည်းလေဝန်တို့ကြီးကိုမထမ်းရဘူးဒီခန္ဓာဝန်ကြီးထမ်းနေရတာနေ့စဉ်ဒီခန္ဓာကြီးအတွက်စားဖို့အတွက်မရှာရဘူးလားဝတ်ဖို့အတွက်မရှာရဘူးလားကျမ်းမာရေးအတွက်မရှာရဘူးလားနေရာထိုင်ခင်းအတွက်မရှာရဘူးလားကဲဥဖြူကရှာနေတာရှာတဲ့ပုဂ္ဂိုလ်ကလည်းဒီခန္ဓာ၅ပါးဟုတ်တယ်မလား အဲ့ဒီခန္ဓာဝန်တုပ်ကြီးကိုထမ်းနေတဲ့ပုဂ္ဂိုလ်ဟာဒီခန္ဓာ၅ပါးတရားတွေပဲဒါကြောင့်မို့ဝန်တန်းခေါ်လာပုဂ္ဂိုလ်မှပြင်းရတာဖြစ်သည်တဲ့အဲ့ဒီမှာဒီပြင်းရကိုဟောကြားရခြင်းနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဒီမှာဟောကြားထားတာရှိပါတယ်အဲ့ဒီမှာမျိုးမျိုးမြတ်စွာဘုရားရှင်ဘုရောမြတ်ကြီးကခွင့်ချပြီးတော့လောကဝေါဟာရကိုမပယ်ဘဲနဲ့သမုဒိတ္တဇာလေးအားဖြင့်တခါလေလူတွေနားလေလွဲအောင် ။မြတ်စွာဘုရားကမျိုးမျိုးအဖို့မို့တခါလဲဟောကြားပြီးတော့ပြထားတယ်။သို့တော့ကပြောတဲ့အတိုင်းနာမအမည်ပေါ့သူတို့ရဲ့အမည်အနွယ်ဝတ္တအမျိုးအနွယ်အဲဒီလိုအမျိုးအနွယ်အမည်တွေနဲ့တက်တက်ပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးပြောတာဒါကမဟာကိစ္စယနာအနွယ်လို့ဒါကဘာအနွယ်လို့အဲဒီလိုအမည်နာမနဲ့တက်တက်ပြောတာတကယ်တော့ဒီအားလုံးဟာခန္ဓာဘယ်နှပါးခန္ဓာ၅ပါးပဲအဲဒီတော့ခန္ဓာဝန်ထုတ်ကြီးကို ဒီခန္ဓာ၅ပါးကလည်းမထမ်းဆောင်ရဘူးလားဒီခန္ဓာ၅ပါးကလည်းထမ်းဆောင်နေရတာပဲကိုယ်လိုယောဂီများဒါနမနှစ်ဝန္တုဆိုတာခန္ဓာ၅ပါးဟုတ်တယ်မဟုတ်လားဝန္တန်သမားဟာလေခန္ဓာ၅ပါးနောက်တစ်ခါနံပါတ်3ကတမေသဘိကဝေပါရဌာနံဘိကဝေယံတော်များဟုจิตတို့ပါရဌာနဝန္တုဝံဘူခံယူခြင်းဟူသည်ကတမေသဘေပါမိ ဝန်ထုတ်ဝန်ပိုးကိုခံယူတယ်ဆိုတာဘာကိုပေါ်ပါလဲယာယံသနာပောနောဘဝိကန္တန္တိရာဂသဟဂတတတ္တရာတတ္တရာဘိနန္တိနိတရားတိရံကာမတဏဘဝတဏဝိဘဝတဏဣဒံဥသတိဘိကဝေပါရဒာနံဘိကဝေယံတော်များဥจิตတလူပါရဒာနံဝန္တုဟုကိုခံယူခြင်းဥတိကတမင်းသဘေပါနိ ယာယတနာခြင်းဖြစ်တဲ့သာယာသာလောက်တောင်းတတ်သောတဏှာသည်ယာယတနာခြင်းဖြစ်တဲ့သာယာသာလောက်တောင်းတတ်သောတဏှာသည်ဘောလောဘဝိကတပံဘဝတိကိုဖြစ်စေတတ်ပါ၏နန္ဒီရာကသဟဝေတံဖြစ်တဲ့ခြင်းတဆွဲခြင်းဤတကွဖြစ်သည်တန္တရာတတရာဘိနန္ဒီဤတို့တို့ရောက်ရဘဝယာယအာယု၌မြစ်တဲ့ပျော်မွေ့လေရှိသည်မြစ်တဲ့ပျော်မွေ့လေရှိသည် တရားဤတံဤတနာကပဲစေပင်ဤဟုမူကကာမတနာကာမတနာဘဝတနာဝိဘဝတနာဤတံဝုသတိပိကဝိပါဒတနာကာမတနာကာမအာယုန်၌ဖြစ်သောနိတ္တသာယာမှုတနာကတပါးဘဝတဏဘဝ၌ဖြစ်သောဖြစ်တဲ့တာယာမှုတဏကတပါဝိဘဝတဏဘဝပြချောင်းဘဝပြချင်း၌ဖြစ်သော နှစ်သက်သာယာမှုတဏှာကတပါးဧကဝိယံတော်များဥစ္စတာတို့ဤတိတံဤတနာ၃ပါးကိုပါရဒနာဝန်တို့ဝန်ဘိုးကိုခံယူခြင်းဟူ၍ဝုသတိကိုဆိုအပ်ပါ၏တဏအကျင့်လက်သက်သာယာဆာလောင်တောင်းတတတ်တဲ့တဏဆိုတာရှိတယ်အဲ့ဒီတဏဟာပါရဒနာဝန်တို့ဝန်ဘိုးကိုခံယူတာပဲ တဏှာရှိနေတဲ့ပုဂ္ဂိုလ်ဟာဘုန်းကြီးတို့ယောဂီများဘဝဘက်ကိုမဖြစ်နိုင်ဘူးလားဘဝဘက်ဖြစ်ပြီဆိုရင်ခန္ဓာ၅ပါးမရဘူးလားကဲခန္ဓာ၅ပါးရပြီဆိုရင်ဒီဝန်တို့ဝန်ကိုကြီးမရဘူးလားကဲဒီတော့ဘုန်းကြီးတို့ယောဂီများတဏှာရှိနေတဲ့ပုဂ္ဂိုလ်ဟာဝန်တို့ဝန်ကိုကြီးကိုလက်ခံယူနေတာ။ဘာယူနေတာလဲ။လက်ခံယူနေတာ။ ဘဝအစ်ကိုဘုန်းကြီးတို့ဒီမှာရနေပြီဆိုတဲ့ကွာကမ္မတဏှာကမ္မအာယုန်နဲ့ဖြစ်တဲ့နှစ်သက်သာယာမှုတွေမိမိတို့ဒီမှာနှစ်သက်စရာမြတ်လို့စရာကောင်းလို့ရာရာအာယုန်လေးတွေပေါ့ရူပယုံဆိုရင်လည်းကြည့်လို့ရှုလို့ကောင်းတဲ့အာယုန်လေးတွေကိုမြင်ရတွေ့ရပြီဆိုရင်နှစ်သက်သဘောကျတယ်ဒါကမ္မတဏှာပဲတဏှာယုံ အတန်အာယုကောင်းကောင်းလေးတွေကိုမှလက်သက်သဘောကျနေတာဟာကာမတဏ္ဍာပဲအနတ်အာယုကောင်းကောင်းလေးတွေနမ်းရှူနေရတာကိုသဘောကျလက်သက်တာနောက်ပြီးတော့ဘုန်းကြီးတို့ယောဂီများအကြတာအာရလေးတွေကောင်းတဲ့အရာတာလေးတွေမှရှားပွေပြီးတော့နှစ်သက်သဘောကျနေတာဒါကာမတဏ္ဍာနောက်ပြီးတော့အတွေ့အထိ အတွေ့အထိအာယုံကောင်းကောင်းလေးတွေကိုမှရှားချံပြီးတော့သဘောကျလက်သက်နေတာဒါကာမတဏ္ဍာနောက်ပြီးတော့စိတ်ကူးကောင်းကောင်းလေးတွေမှတခါတဲ့ဒါကိုရှားချံပြီးတော့သဘောကျလက်သက်နေတာဒါကာမတဏ္ဍာပဲခုဘုန်းကြီးတို့ယောဂီများအာယုံကောင်းကောင်းလေးရှားနေကြတယ်မိမိရဲ့ဘဝရဲ့ပျော်ရွှင်မှုအတွက်အာယုံကောင်းကောင်းလေးတွေတချို့ကဥပါယုံကောင်းကောင်းလေးတွေအသင်အာယုံကောင်းကောင်းလေးတွေရှားနေတယ်တချို့ကအသံအာယုံကောင်းကောင်းလေးတွေရှားနေတယ် တချို့ကအနတ်အာယုကောင်းကောင်းလေးတွေရှားနေတယ်တချို့ကရတာအာယုကောင်းကောင်းလေးဖြစ်ပေါ်ဘယ်နေရာမှာသားတော့ဆိုင်ဖွင့်ပြီးဆိုရင်အဲ့ဒီကိုပထမဦးသွားစားလိုက်ဒါရတာအာယုကောင်းကောင်းလေးတွေရှားကြမ်းနေတာဒါကမှတဏှာကြီးတဲ့နောက်ဘဝတဏှာတဲ့ဘဝတဏှာဆိုတာကမိမိရဲ့ရရှိတဲ့ဘဝပုံမှာမြစ်သက်သာရကိုယ့်ဘဝကြီးကိုသဘောကျတယ် ချို့ကယောက်ျားဘဝလေးရနေတာကိုဒီယောက်ျားဘဝလေးကိုပြန်ပြီးနှစ်သက်သဘောကျတယ်ဖြစ်နေရဘဝတဲ့ယောက်ျားဘဝကြီးရဲ့ဖြစ်ချင်းတချို့ကြတော့မဟုတ်ဘူးမျိုးသမီးမိန်းမဘဝမိမိဘဝကိုပဲမိမိကနှစ်သက်တာရတယ်တချို့ကဒီမိန်းမဘဝလေးနဲ့ပဲမိမိကတာယာနှစ်သက်ပြီးတော့နေတာအဲ့ဒါဘဝတဏှာပဲဘုန်းကြီးတို့ကျေးဇူးရှင်မာသီဆရာတော်ပြန်ရင်မော်လမြိုင်တောင်ဝိုင်းမိတ်တဲ့ကျောင်းမှာရင်းသုံးပြီးတော့နေစဉ်ချိန်ကကဏ္ဍတုန်းက ကျတော့ဘုရားကြီးကသူ့ရဲ့တရားတော်ရဲ့မှာထည့်ပြီးတော့ပြောထားတာအဲဒီမှာတော့ဣတ္တိမှာပေါက်ပေါ်ကကြီးဣတ္တိမှာတဲ့သူချမ်းသာကြွယ်ဝပါလေခြံဝင်းကြီးဝင်းကြီးနဲ့ဒီရတဲ့ကြလေအဲဒီမှာစွန်စာကြွအဲဒီမှာတက်တော်စီတက်တော်ကြီးတွေဆရာတော်ဘုရားကြီးရဲ့တရားတွေဟောရင်းနေနေလေဆရာကရင်းနေအဲဒီရင်းနေနေတရားတွေဟောပြီးတော့ ဒီတဏ္ဍကောင်းမှုကြောင့်မင်းချမ်းသာတဲ့ဘဝကောင်းတဲ့ဘဝတွေကြီးတွေရရှိနေတဲ့အကြောင်းတွေဆရာတော်ကြီးကဟောပြောပြီးတော့ဘယ်နဲ့လဲတက္ကရာလည်းရင်းချက်တဲ့တက္ကဆိုတော့လူဘဝဤနတ်ဘဝဤဓမ္မဘဝဤသတ္တိချင်းမင်းဘယ်လိုဘဝမျိုးတွေရရှိလဲလို့ဆရာတော်ကြီးကမေးတော့တတိယကတော့ခုရထားတဲ့ဘဝအတိုင်းပဲရရှိနေတယ် သူ့ဘဝလေးကိုသူနှစ်သက်တာလားမနှစ်သက်တာလားသူ့ဘဝလေးကိုတာရတာလားမတာရတာဖြစ်တယ်နှစ်သက်တာယာမှုတဏှာကိုဘဝတဏှာဝိဘဝတဏှာခေါ်တယ်ဝိဘဝတဏှာဆိုတာကတော့ဖြင့်ဒီဘဝကဝေလွန်သွားတယ်နောက်ထပ်မရှိတော့ကုသိုလ်ကံအကုသိုလ်ကံမရှိတော့ကုသိုလ်ရဲ့ကံရဲ့အကျိုးပေးအကုသိုလ်ကံရဲ့အကျိုးပေးတွေမရှိတော့ပြီးပြီဆိုရင်မြေဆွေးဖြစ်သွားပြီမြေဝဿဖြစ်သွားပြီသွားပြီ ဘာတွေပဲမင်းဒီဘဝမှာမင်းမကောင်းမှုတွေတွေ့ကြတာကြည့်ဘာမှမရှိတော့နောက်ဘဝမရှိတော့ဒီမင်းကောင်းမှုကုသိုလ်တွေတွေ့ကြတာကြည့်မင်းနောက်ဘဝမှာဘာမှမရှိတော့ဘာကြောမှသာသာစရာမရှိဘူးငယ်သေးရင်ဘာဖြစ်သွားပြီလဲမြေဩဇာဖြစ်သွားပြီဘာမှမရှိတော့ဘူးဆိုတော့ဘဝပြည့်ချင်းကိုသူကအာရနေတယ်အဲ့ဒါကိုဝိဘဝတဏခေါ်တယ်ဘာတဏလဲဝိဘဝတဏတဲ့အဲ့ဒီတဏရှိနေတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာ နောက်ထပ်ဘဝအသစ်တွေရမလားမရဘူးလားတဏှာရှိနေတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာနောက်ထပ်ဘဝအသစ်တွေတက္ကတက္ကရနေမှာပဲဒါကြောင့်ယာယံတဏှာအရှင်မြတ်တဲ့သာယံဆံလောင်တောင်းတတဲ့တဏှာဒီဘောနောဘဝိကာတပံဘဝအသစ်ကိုဖြစ်စေတတ်တယ်။ဘာကိုဖြစ်စေတတ်လဲ။ဘုန်းကြီးတို့ခုယောဂီများကတဏှာရှိနေတဲ့အခါကလည်းကြတော့ပန်းလေးတစ်ဝက်ပဲလူလူ တစ်သီးလေးတစ်လုံးပဲလူလူရည်ကြီးလေးတစ်ခွက်ပဲလူလူစီမီးလေးတစ်တိုင်းပဲလူလူလှူပြီးရင်ပါဇက်ကတွတ်တွတ်တွတ်နဲ့ဆူတောင်းပြီပါဇက်ကဆူရီတောင်းပြီအဲ့ဒါမိမိတို့ကဘဝတွေထပ်တောင်းနေတာလူချမ်းသာရပါရစေနတ်ချမ်းသာရပါရစေရတဲ့ဘဝတိုင်းမှာပန်းမီကဲသို့လှပါရစေရတဲ့ဘဝတိုင်းမှာကြည်ချမ်းကလေးကဲသို့ပြည့်ပါရစေအောင်မှာအာတောင်းလိုက်တာတခါလေသူတို့ကိုတောင်းတတ်တယ် ရှင်မင်းလေးရဲ့လင်းရောင်ရဲ့သုတ်အောင်မယ်ဘဝလင်းရောင်ကြီးဘလို့ရမရသေးတယ်တောင်းလိုက်တာတော့အဲဒီလိုဘဝကြီးသူ့ကြီးတောင်းနေတာဒါတဏှာရှိလို့လားမရှိလို့လားတဏှာရှိတဲ့အတွက်ကြောင့်မို့ဟောအဲ့ဒီပုဂ္ဂိုလ်ကနောက်ကျဘဝကြီးရမလားမရဘူးလားရမယ်ကောင်းတာတွေပြုသွားရင်ကောင်းတဲ့ဘဝမကောင်းတာတွေပြုသွားရင်မကောင်းတဲ့ဘဝရမှာဘဝရပြီဆိုတဲ့ကူကခန္ဓာဘယ်နှပါးရလဲ ခန္ဓာ၅ပါးရပြီဆိုရဲကွာဒီခန္ဓာဝင်ကြီးမထားရဘူးလားဒီခန္ဓာဝင်ကြီးထားတာဆိုတော့ဘုန်းကြီးတို့ယောဂီများကဒီတဏှာရှိနေတဲ့ပုဂ္ဂိုလ်ဟာဒီဝန်တုပ်ကြီးကိုလက်ခံနေတာမလုပ်နေတာလေဒီဝန်တုပ်ကြီးကိုခံယူနေတာဒီဝန်တုပ်ကြီးကိုလက်ခံနေတာနောက်တာဘဝတွေဘဝတွေကိုထက်ခါတက်ကဆိုတောင်းယူနေတာဒါကြောင့်မို့ဒီမှာဘဝစိတ်ကို ရနေတဲ့အတွက်ကြောင့်မို့တဏှာတဲ့တဏှာရှိနေပြီဆိုရင်အဲ့ဒီတဏှာဘုန်းကြီးတို့လောကီများဘာရာဘာရာပါတယ်ဒါနဘာရဒါနဒီဝန်တို့ဝန်ကိုကြီးကိုခံယူခြင်းဣဒံဣတနာသုံးပါးကိုဘာရဒါနဝန်တို့ဝန်ကိုကြီးကိုခံယူခြင်းဟူ၍ဘုသတိမြတ်စွာဘုရားဟောကြားခဲ့တယ်အဲ့တော့တဏှာရှိပြီဆိုရင်အဲ့ဒီတဏှာကဘဝသိကိုဖြစ်စေတယ်ဘဝသိဖြစ်စေတဲ့အတွက် ဝန်တို့ဝန်ဘူးကြီးခန္ဓာ၅ပါးကိုရရခန္ဓာရပြီဆိုတဲ့အတွက်ကြောင့်မို့အဲ့ဒီပုဂ္ဂိုလ်ဟာဝန်တို့ဝန်ဘူးကြီးကိုပြစ်ချနေတာလားလက်ခံယူနေတာလားေဝန်တို့ဝန်ကိုကြီးကိုလက်ခံယူနေတာဝန်ကိုယူကဆင်းရဲစွာဝန်ကိုယူကဆင်းရဲစွာဆိုတော့အဲ့ဒီဝန်တို့ဝန်ကိုကြီးဖြစ်တဲ့ဘဝခန္ဓာရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကခန္ဓာဝန်ကြီးချမ်းဆောင်နေရတဲ့အတွက်ချမ်းသာသလားဆင်းရဲသလား နေ့စဉ်နေ့တိုင်းရှားပွေလုပ်ကိုင်နေရကံမောင်းတဲ့ပုဂ္ဂိုလ်အားလည်းပဲတခါလဲမနဲ့အိယာကလို့တာနဲ့ကားပေါ်သွားပြီးကံမောင်းတာယုံသွားရမယ့်ပုဂ္ဂိုလ်အားလည်းမနဲ့အိယာကလို့ပြီးဆိုတာနဲ့ပဲယုံသွားရဈေးသွားရမယ့်ဈေးရောင်းရမယ့်ပုဂ္ဂိုလ်အားလည်းမနဲ့အိယာကလို့တာနဲ့ပြင်းပြင်းဈေးသွားရအဲဒီလိုပဲကြောင်းသွားရမယ့်ပုဂ္ဂိုလ်အားလည်းပြင်းပြင်းပြီးတော့တခါလဲအိယာကလို့တာနဲ့ကြောင်းသွားနေရတာပဲနေ့စဉ်ခန္ဓာဝင်ကြီးပဋ္ဌာန်းရဘူးလားခန္ဓာဝင်ကြီးထမ်းနေရတယ် ချက်တဲ့လုပ်တဲ့ပုဂ္ဂိုလ်တွေကလည်းနေ့စဉ်စားဖို့အတွက်နေ့စဉ်ချက်နေရတာပဲနေ့စဉ်စားနေရတာပဲစားပြီးတော့လည်းနေ့စဉ်ဒီစားထားတဲ့အစာဟောင်းတွေကိုနေ့စဉ်နေတိုင်းမလုပ်နေရစုပြင်းနေရတာလည်းချမ်းသာလားဆင်းရဲဆင်းရဲတာပဲအကုန်စားရတာလည်းဆင်းရဲတာပဲတကယ်စဉ်းစားကြည့်တော့စားဖို့တောက်ဖို့ပြင်ဆင်နေရတာဘယ်နဲ့လဲဆင်းရဲတာပဲ ကျွန်တော်တို့အခုရိတ်တာမှာဆိုတာကတော့တခါလဲဥမောင်းခေါက်လက်စာလေးပြက်သွားပြီးလုံးကင်စားရုံကိုယ့်အိမ်မှာကိုကြတော့ရတယ်မင်းကဘူးကိုယ်တိုင်ချက်ဟဲပြုတ်ဟဲပြင်းဟဲဆင်းဟဲတခါလဲချက်ပြုတ်ပြီးလို့ချက်ချင်းစားမလားမစားနိုင်ဘူးမောနာမောနာမောရေးချီပြီးရေမိုးလေးချိုးပြီးမှတခါလဲရေမိုးချိုးပြီးတော့ဒီတိုင်းထိုင်စားလို့ရတာမဟုတ်ဘူးခါရဲခူရဲခိုင်းကိုတယောက်တည်းလာမဟုတ်ဘူးသာသမီတွေခူရပြန်ပြီခါရပြန်ပြီခင်မောင်ယောက်ျားတွေခူရခါရပြန်ပြီ အဲအဲ့ဒီကလာအောင်မသူသွားပြန်ပြီအဲ့ဒီဆက်ပြီးဒါတနေ့ရလို့လားနေ့တယ်လို့လားဘုရုံကြီးခံရခန္ဓာရှိလို့လားမရှိလို့လားဒီခန္ဓာရှိနေတဲ့အတွက်ခန္ဓာဝင်ကြီးထမ်းနေရတာအဲ့ဒါဒီခန္ဓာကိုယ်ကြီးရနေတာဘာကြောင့်လဲတဏှာရှိလို့ဘာရှိလို့လဲတဏှာရှိလို့ရံရံတဏှာအကျင့်နဲ့တဲ့သာယာသာလောင်တောင့်တတဲ့တဏှာဒီအတ္တိရှိဣဒံအဲ့ဒီတဏှာကိုဗာရဒဏံ ဝန်တို့ဝန်ဖို့ခံယူခြင်းဟူ၍ဘုဇတိကိုဆိုရပါပြီတဲ့မြတ်စွာဘုရားကဝန်တို့ဝန်ဖို့ခံယူတယ်ဆိုတာအချမ်းမဟုတ်ဘူးကွာတဲ့တဏှာပဲအဲ့ဒီတဏှာရှိနေတဲ့ပုဂ္ဂိုလ်ဟာဘဝသစ်ခန္ဓာကိုဘဝသစ်ကိုဖြစ်စေတယ်အဲ့ဒီဘဝသစ်ကိုဖြစ်စေတဲ့အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်ဟာဒီဝန်တို့ဝန်ဘိုးကြီးကိုလက်ခံယူနေတာနဲ့အတူတူပဲတဲ့နံပါတ်3နောက်တစ်ခါနံပါတ်4ကပါတယ် ပါရနိခိပနပါတယ်လေလက်ခံနာလာဝန္တုကြီးကိုပြစ်ချကတမေသာဘေကဝေပါရနိခိပနံဘေကဝေယံတော်များဥစ္စတတို့ပါရနိခိပနံဝန္တုဝန်ဘိုးကိုပြစ်ချခြင်းဟူသည်ကတမေသာဘေပါမည်မြတ်စွာဘုရားကိုရိုတိုင်မေးပြီးတော့ဒီမေးလေးကိုကိုရိုတိုင်မေးပြန်ပြီးတော့ဖြေတယ်။ယောတတယေဝတဏယအတိတာဝိရာကနေရောတော့ သာဂောပတိနိတေကောမုဒိအနာလျောဣရံဝစီဝေကဝိပါရနေကေပနန္တိဧကဝေယဟတော်များကိုချစ်သာတို့ပါရနေကေပနံဝန်တို့ဝန်ဘိုးကိုပြစ်ချခြင်းဟူသည်ကတမင်းသဘေဘာနိယောတတံယဝတနာယခြင်းနှင့်တေလူခြင်းသောတနာဤခါလျင်ယောအသေတာဝိယောဂာနိရောတော်အကျဉ်အကျွင်းမဲ့ပြစ်ပြခြင်းချုပ်ခြင်းသည် သာဘောပေဆုံးခြင်းသည်ပတိနိတေကောဝေးစွာစွန့်ခြင်းသည်မုတိမုတိသုတ်ကိုင်းမထားပဲလွတ်လိုက်ခြင်းသည်အနာလယောတွေ့တံမူကင်းခြင်းသည်အတ္တိရှိပါ၏ဘေကဝေနတ်တော်များဥစ္စတတို့ဤတံဤတနာကိုပယ်စွန့်လိုက်ခြင်းကိုပါရဏိကေပဏတိဝန်တို့ဝန်ဘိုးကိုပြစ်ချခြင်းကို၍ ဘုဇတိကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းဝန်တို့ဝန်ဘိုးကိုပြစ်ချခြင်းဆိုတာမိမိအဲ့ဒီတဏှာကိုပယ်သလိုက်တာ။ဘာကိုပယ်သလိုက်တာလဲ။တဏှာကိုပယ်သလိုက်တာရောတတယေဝတဏှာယထိုနှစ်သက်လိုချင်သောတဏှာဤကလည်း ယောအသေတဝီရောဂဏီရောတော့အချင်းအကျွင်းမဲ့ပယ်ပြစ်ခြင်းပြက်ပြယ်ခြင်းချုပ်ခြင်းစာကောပယ်ဆွတ်လိုက်ခြင်းပฏิညစ်တဲ့ကိုဝေးစွာစွန့်ခြင်းမုတ်ဒီဆုတ်ကင်မထားတော့ဘူးကလက်သက်လူခြင်းနဲ့ဆံလောင်ခြင်းကိုဆံလောင်နေတဲ့တွေ့တာနဲ့အဲ့ဒီတဏှာကိုဆုတ်ကင်မထားဘူးဆွတ်လိုက်အနာလျောအဲ့ဒီပေါ်မှာတွေ့တာမှုရှိတော့အားလုံးကန့်သွား အဲ့ဒီလိုဆိုရင်တဲ့ဗာရမိတ်ကေပနာဗာရမိတ်ကေပနာအဲ့ဒီဝန်တော့ဝန်ကိုကြီးကိုပြစ်ချလိုက်တာပဲတဲ့ဒီတော့ဒီတဏှာကိုဘုန်းကြီးတို့ယောဂီများမလာပါနဲ့လို့တားလို့ရပါမလားပုထုဇဉ်ပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်မြင်မြင်သမျှအာယုန်တိုင်းကိုလူချင်းနေတာပဲတက်တက်နေတာအာယုန်ကောင်းကောင်းလေးတွေကိုတစ်ခါနဲ့ကြည့်ခြင်းနေတာ အဲ့ဒီကြည့်ကျင်နေတယ်ဆိုတာဆာလောင်နေတာဆာလောင်နေတယ်ဆိုတာတဏှာဆာလောင်နေတယ်ဆိုတာပါလေတဏှာဘုန်းကြီးယောဂီများအတန်ကောင်းကောင်းလေးကိုကြားခြင်းနေတာမနေ့ကကြားတဲ့အတန်လေးကိုကြားခြင်းနေတာဆာလောင်နေတာအဲ့တဏှာအဲ့လိုကိုအနံကောင်းကောင်းလေးကိုလက်ရှိတင်တာရတာကောင်းကောင်းလေးမနေ့ကဒီနေ့ထပ်စားလိုက်ချင်တယ်မနေ့ကမနေ့ကကျွေးရတယ် အဲ့ဒီလိုပေါ့အဲ့ဒါဆာလောင်းနေတာအဲ့ဒါတဏှာစားကောင်းကောင်းလေးတွေစားစားကျင်နေတာဒါဆာလောင်းနေတာအတွေးကြည့်ကောင်းကောင်းလေးတွေတွေးကြည့်နေတာအတွေးကောင်းကောင်းလေးတွေတွေးကြည့်နေတာဒါတွေကဘုန်းကြီးယောဂီကတဏှာတွေအဲ့ဒီတဏှာတွေကိုမလာပါနဲ့ဘုရားတွေဘုရားဒါလို့ရပါလားမရဘူးဘုန်းကြီးယောဂီကမိမိတို့ကဘာမှမပယ်နိုင်သေးဘူးအဲ့တော့အခုဒီမှာရှင်မင်းဝါသာသနာရိပ်သာမှာ ဇန်တော်များရဲ့သက်တော်63နှစ်ကြီးဝင်နေအထူးတရားဆိုပွဲမှာမိမိတို့ကိုယ်တိုင်ဝင်ရောက်ပြီးတော့ဗာမတိပ္ပံဝိပဿနာမြင့်တယ်ဆိုတဲ့အဖြစ်နဲ့တရားတွေဇန်တော်များညွှန်ကြားတဲ့အတိုင်းသင်ကြားပေးထားတဲ့အတိုင်းအချိန်နဲ့တပြေးညီဣရိယာပုမရွေဘူးထိုင်တဲ့ဣရိယာပုနဲ့ရှုတယ်။တဲ့တဲ့ဣရိယာပုနဲ့တတိကူးစီးတဲ့စိတ်ကင်းနဲ့ရှုတယ်။သွားတဲ့ဣရိယာပုမှာလည်းတတိကူးစီးတဲ့စိတ်ကင်းနဲ့ရှုတယ်။ လျောင်းတဲ့ဣရိယာပုံမှာသတိကူးသေးတဲ့စိတ်ကလေးနဲ့ရှုနေတာပမာဒဣရိယာပုံတိုင်းဣရိယာပုံတိုင်းကိုမမေ့မလျော့သတိကူးသေးတဲ့စိတ်ကလေးနဲ့ရှုနေတယ်ဒါရင်လားဆိုတော့မြင်ရမှလည်းရှုရကြားရမှနားရမှစားရမှတွေ့တိရစိတ်ကူးစဉ်းစားကြံစည်ရမှကိုယ်ရဆက်ရမှစပြီးတော့သတိကူးသေးတဲ့စိတ်ကလေးနဲ့ဘုန်းကြီးယောဂီများကဟောပေါ်လာသမျှအာယုန်တိုင်း မြင်ငယ်ရှားခဲ့တန်ငယ်စားခဲ့တွေ့ကြည့်ခဲ့သိမှုစဉ်းစားကြံစည်ခဲ့ချိန်မှာစပြီးတော့မလွတ်အောင်ဒီတတိကုကြည့်တဲ့စိတ်ကလေးနဲ့ရှုမှတ်လို့ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးကံပြီးတော့ဒီဥမာအားဖြင့်ဟောအာယုဝိအာယုကိုရှုရဆိုရင်ယောဂီပုဂ္ဂိုလ်ရဲ့ရှုစိတ်ကလေးကဖောင်းတဲ့အာယုလေးပေါ်မှာတည်သွားကိုယ်ကပင်ကျသွားရင်ပင်အာယုလေးပေါ်မှာတည်သွားတယ် အဲ့ဒီမောမှုအာယုပိမှုအာယုလေးပေါ်မှာထက်ထက်ထက်ထက်ထက်ထက်ရှုစိတ်လေးကပ်တည်သွားတဲ့အခါကျတော့ဖောင်းတယ်ဆိုရင်လည်းပဲဝမ်းလိုက်ဆိုတဲ့သဏ္ဍာန်မတင်တော့ဘူးတင်းကားလာတဲ့သဘောမတွေ့ရဘူးလားပိန်တယ်ဆိုရင်လည်းဝမ်းလိုက်ဆိုတဲ့သဏ္ဍာန်မတင်တော့ဘူးရောကျသွားတဲ့သဘောမတွေ့ရဘူးလားအဆိုးကဖောင်းတယ်ပိန်တယ်လို့စိတ်ကဖြစ်နေပြီမဲ့ယောဂီရဲ့ဉာဏ်နဲ့သိနေတာကတင်းသွားတာလေးနဲ့ရောကျသွားတာလေးတင်းကားလာတာလေးနဲ့ရောကျသွားတာလေးအဲ့ဒီပုံမှာ ရုပ်ရဲ့ဉာဏ်ထဲမှာကျင်းလာတဲ့သဘောလေးကျင်းလာတဲ့သဘောလေးကလည်းဝါရောရော့ကျသွားတဲ့သဘောလေးကလည်းဝါရောအဲ့ဒီဝါရောတာလေးကယုံဝါရောတာလေးကပါလေအဲ့ဒီဟာလေးကိုသိနေတဲ့စိတ်လေးကပါလေအဲအဲ့ဒီမှာရုပ်နဲ့နာကိုအမှန်မရတာဘုရားညာဖြစ်အဲ့ဒီပုံမှာအမှန်တိုင်းသိနေတဲ့အခါကျတော့ဟောငါပိုက်ကြီးပဲပေါင်းတာငါပဲပိန်တာငါပဲသိနေတာငါပဲဆိုရင်ငါဆိုတဲ့အတ္တသက္ကာယရှိသေးလားမရှိတော့ဘူးအမှန်ရလိုက်တာနဲ့အမှားတိတ်ကြီးမသိဘူးလား အတ္တဒိဋ္ဌိသက်္ကာဒိဋ္ဌိအခါနဲ့ဆင်းသွားပြီးဝေလူယောဂီများဒီခေါဏပိဏာလေးပေါ်မှာမှတ်စိတ်လေးကပ်ပြီးကြီးနေအဲ့ဒီပေါ်မှာအခုတင်းသဘောယောသဘောတင်းလာတဲ့သဘောယောလာတဲ့သဘောဒီသဘောကြီးသိနေတဲ့အချိန်မှာဝိရောဂီများနှစ်သက်တာလိုချင်တာတတ်မဲ့တာသိဆိုးတာသိကျက်တာရှိသေးရဲ့လားကဲဒီပုံမှာဘုန်းကြီးတို့ယောဂီများနှစ်သက်သာယာမှုဆိုတာရောရှိနိုင်သေးရဲ့လားဘာမှကိုမရှိတော့ဘူးတစ်ချက်မှတ်လိုက်တာနဲ့တစ်ချက်မငြိမ်ဘူးလား တစ်ချက်မှတ်လိုက်တာနဲ့တစ်ချက်မငြိမ်းဘူးလားတမနစ်မှတ်ရင်တမနစ်မငြိမ်းဘူးလားဒီနှစ်သက်သာယာဖို့ဆိုရင်တဏှာကြီးငြိမ်းဘာမှဝင်ခွင့်မရဘူးတဏှာလောဘဝင်ခွင့်မရနှစ်မိနစ်ရှိမှရင်နှစ်မိနစ်အာယုံမိနေပြီဆိုရင်နှစ်မိနစ်ဝင်ခွင့်မရဘုန်းကြီးတို့ယောဂီများက9မိနစ်အာယုံမသိပြီးမိနေပြီဆိုရင်9မိနစ်အဲ့ဒီနှစ်သက်သာယာဖို့ဆိုရင်တဏှာလောဘဝင်နိုင်လေရဲ့ဝင်နိုင်တော့ဘူး အဲ့ဒီမြင့်တဲ့တရားမှုတွေကိုဘုန်းကြီးတို့ယောဂီများကအခုတစ်ချက်မှတ်လိုက်တိုင်းမှတ်လိုက်တိုင်းလက်ခံယူနေတာလားပြစ်ချနေတာပြစ်ချနေတာဒီတဏှာကိုမဝင်မခံဘူးပြစ်ချနေတာတဏှာကြီးအာယုံမသိမိနေတဲ့ပုဂ္ဂိုလ်ကတဏှာကြီးဈဉ္ညာလျှောက်ပြီးရှုနေတယ်အဲ့ဒီမှာဈဉ္ညာလျှောက်ပြီးရှုနေတဲ့အခါကဏ္ဍကြတော့ဈဉ္ညာအာယုံလေးပုံကယောဂီပုဂ္ဂိုလ်ကအခုဆိုရင်ဘုန်းကြီးတို့ယောဂီများတကယ်ကိုစိတ်ဥစိတ်စားကစပြီးတော့မလောက်အောင်ရှုနေတဲ့ယောဂီတွေဒီထဲမှာအများကြီးပါတယ် အဲဒီမှာစိတ်ဝိသိက္ခာလေးကစပြီးတော့ဒီမှာမိမိရှုမှတ်နေတဲ့ကြွချင်တဲ့စိတ်ကလေးကစပြီးတော့ကြွချင်တဲ့စိတ်အာရုံလေးပေါ်မှာရှုစိတ်ကြီးကံနေတယ်။နောက်ဒီရင်ခြေတော်လေးမလာတဲ့အခါကျတော့ဟောကြွလာတယ်။အဲဒီကြွမှုလေးကလည်းကြွမှုကြွတယ်လို့တစ်ချက်တည်းနဲ့မပြီးဘူး။မပြီးတဲ့အတွက်ကြောင့်ဒီကြွမှုလေးမဆုံးမချင်းကြွတယ်။ကြွတယ်ကြွတယ်ကြွတယ်မဆုံးမချင်းရှုတယ်။အဲဒီပေါ်မှာရှုစိတ်ကြီးတခါတည်းကပ်ပါလိုက်။ ကြွရဲဆိုတဲ့ကူကတရေကြီးတရေတရေကြီးတရေတရေကြီးတရေရွေ့ရွေ့ရွေ့ရွေ့နေတဲ့သဘောမတွေ့ရဘူးခြေတော်ဆိုတဲ့ပုံမှန်တရားရှင်နေရတာရွေ့နေတဲ့သဘောလေးကအဲ့ဒီရွေ့နေတာလေးကဝါရောရွေ့နေတာလေးကပါလေဝါရောဓာတ်လေးအဲ့ဒီဝါရောဓာတ်ကပါလေရမယ်အဲ့ဒီရွေ့နေတဲ့သဘောလေးကိုသိနေတဲ့စိတ်လေးကပါလေကဲရွေ့ရဒီကြွတာလေးရှုနေတာနဲ့ယုံနာကွဲပြီးတော့မသိဘူးလားအမှန်ဒီလားအမှားဒီလား အမှန်တည်းသိနေပြီအဲ့ဒီအချိန်လေးမှာအဲ့ဒီကြွားတယ်လို့ရှုနေတဲ့အပေါ်မှာငါဆိုရဲအစွဲကြီးရှိသေးရဲ့လားမရှိတော့ဘူးအဲ့ဒီကြွားနေတာလေးပေါ်မှာနှစ်သက်သာယာမှုတဏှာလောဘဝင်နိုင်သေးရဲ့လားကဲကြွားတယ်လို့ရှုနေတဲ့အခိုက်လေးမှာဘုန်းကြီးတို့ယောဂီများကအဲ့ဒီဘဝခန္ဓာဝန်တုပ်ကြီးကိုလက်ခံယူနေတာလားပြစ်ချနေတာလားချနေတာချွားတယ်လို့ရှုတဲ့အခိုက်ပြီးနှမ်းတယ်လို့ရှုတဲ့အခိုက်ပြီးချတယ်လို့ရှုတဲ့အခိုက်ပြီး အဲ့ဒီအာယုံမစိတ်တွေမိနေပြီဆိုရင်လက်သက်သားရဆံတော်မှုဆိုတဲ့တဏှာလုံးဝကိုမဝင်မရတော့ဘူးအဲ့မှာဖြစ်ချင်တယ်အဲ့ဒီလိုယောဂီပုဂ္ဂိုလ်ကဒီထိုင်ရင်ရှုနေတယ်၊ရရင်ရှုနေတယ်၊သွားရင်ရှုနေတယ်၊လျောင်းရင်ရှုနေတယ်ဣရိယာပုတိုင်းဣရိယာပုတိုင်းကိုဒီတတိကူးကြီးတဲ့စိတ်ကလေးနဲ့ကိုရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကဆွဆွနေနေကပ်တင်နေအောင်ရှုနေပြီဆိုရင်ဒီယုံနာမှာတစ်ခင့်တက်ပြီးတော့တစ်ခါတည်းသူ့အကြောင်းကြောင့်ကိုအကျိုးဖြစ်နေတယ် ပဋိစ္စသမုပ္ပါသဘောလေးတွေရောမသိနိုင်ဘူးလားဒီမတရားအာယုအကြောင်းမရှိဘဲနဲ့မှတ်သိမှုဆိုရင်အကျိုးဖြစ်ပါမလားအဲသူ့အကြောင်းကြောင့်သူ့အကျိုးဟောအကြောင်းပြည့်ပြီးအကျိုးဆိုတာမဖြစ်နိုင်ပါလားအကြောင်းရုံနဲ့အကျိုးရုံနဲ့ဆက်ဆက်ဖြစ်နေတဲ့ပဋိစ္စသမုပ္ပါသဘောပါပဲလားဆိုတာဉာဏ်ထဲမှာရှင်းရှင်းလင်းလင်းမသိနိုင်ဘူးလားဒီတဲ့ပို့ပြီးတော့သမာဓိတရားတွေအားကောင်းလို့ဉာဏ်တွေချင်းနဲ့နာရင်ဒီအရှုကယုံတရားတွေကလည်းပေါ်ပြီးပါဖြစ်သွားတယ်။ရှုတိနေတဲ့စိတ်နာတရားတွေကလည်းသိပြီးပါဖြစ်သွားတယ် မြဲတာလားမမြဲတာအဲ့ဒီမမြဲတဲ့အနေစာကိုယ်တိုင်ဉာဏ်နဲ့မတွေ့ရဘူးလားဘုန်းကြီးတို့ယောဂီများကဖြစ်ဖြစ်ဖြစ်ဖြစ်လို့ဆိုလျာလိုသေးလားအခုဉာဏ်နဲ့ကြည့်နေရင်ဖြစ်ဖြစ်ကိုကိုယ်တိုင်မမြင်ရဘူးလားအဲ့ဒီလိုရှင်းမှုပြမှုတွေမပြတ်နှိမ့်ဆက်နေတော့ချမ်းသာလားဆင်းရဲလားအဲ့ဒီဆင်းရဲတရားတွေမလာပါနဲ့တားလို့ရသလားကဲသူ့သဘောတိုင်းသူဖြစ်နေလို့ဆိုရသလားအဆိုးမရဘူးလားဆိုးမရတာကိုအတ္တခေါ်မလားအနတ္တခေါ်မလား အဲအဲ့ဒီလိုအနိစ္စဒုက္ခအနတ္တသဘောကြီးဉာဏ်ထဲမှာရှင်းလို့ဒီဉာဏ်လေးဟာအစစ်စင်ဝိပဿနာဉာဏ်လေးအစစ်စင်ရင့်ကျက်ပြည့်စုံလို့နောက်ဆုံးမဲ့အစစ်စင်ကိုစစ်စင်မဲ့အစစ်စင်ဆိုတာသောတာပတိမေညာပုညာသဂါဂမိမေညာပုညာနာဂမိမေညာပုညာတကယ်လို့သောတာပတိအရိယာမဲ့နဲ့သောတာပတိမေညာပုညာလောက်ရပြီဆိုရင်ကိုပဲနောက်ထပ်ခုနဘဝပဲသံတရာထဲမှာကြည်လျရခန္ဓာဝန်တို့ကြီးကိုခုနဘဝပဲထားဆောင်ရ ဟုတ်တယ်မဟုတ်လားအကန့်အသတ်ရှိသွားပြီပြင်းသွားပြီတသန္တရာလုံးခံစရာလိုသေးတယ်ဒီဝန်တော့ဝန်ကိုကြီးကိုတသန္တရာလုံးရှိတော့ခုနဘဝမှာထားအဲ့ဒီကဆက်နဲ့ရှင်းကြဘွားများအားထုတ်လို့တမာရီတရားတွေအားကောင်းလို့ဝိပဿနာဉာဏ်တွေဖြည့်ပြည့်တခါတည်းသိတဲ့ပြီးတော့သက္ကာကမိမညာဘုံညာဆက်ရောက်လို့သက္ကာကဖြစ်ပြီဆိုရင်နောက်ထပ်နှစ်ဘဝလေခန္ဓာဝင်ကြီးခံရဘယ်နှဘဝလဲ နှစ်ဘဝလေဒီကိုကြီးတို့ယောဂီများဘဝအကန့်အသတ်မရှိဘူးလားရှိပါတယ်ဆက်လက်ကြိုးစားလို့ဘုန်းကြီးတို့ယောဂီများအနာဂတ်မညာဘုညာဆက်ရောက်လို့အနာဂတ်ဖြစ်သွားပြီဆိုရင်တဘဝပဲခန္ဓာကိုထလာတော့ဘယ်နှဘဝလဲတဘဝနဲ့ရှိတော့လေဝန်တော့ဝူကြီးထမ်းဖို့ရတန်တန်တရာလုံးထမ်းပြရလိုသေးလားဒီအပိုင်းချမရှိဘူးလားရှိသွားပြီတဘဝပဲကျန်တော့ ဆက်လက်ပြီးကြိုးစားအားထုတ်လို့အရဟတမညာပူညာဆက်ရောက်လို့ယဟန္တာဖြစ်သွားပြီ။ကိလေသာအာဘောကိုခံပြီးတော့ယဟန္တာဖြစ်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်နောက်ပြန်ဘဝခန္ဓာရပါဦးမလား။မရတော့ဘဝခန္ဓာမရတော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဘဝဆင်းရဲခန္ဓာဆင်းရဲတွေမငြိမ်းမိဘူးလား။ကဲဝန်တော့ဝန်ဘိုးကြီးထမ်းစရာလိုသေးလား။လုံးဝပြစ်ချလိုက်ပြီ။ဟုတ်တယ်မဟုတ်လား။ နောက်လုံးဝကိုပြစ်ချလိုက်ပြီနောက်ထပ်ဘဝကိုမရတော့ဘဝမရရင်ဒီဝလူကြီးခံရလူလေးရလားဗျာမလိုတော့ဘူးကိုကြီးတို့ယောဂီများဒါကြောင့်မို့ဘဝခန္ဓာမရတော့တဲ့ဒီအရဟတမညာပူညာရပြီဆိုတဲ့ပုဂ္ဂိုလ်ကြတော့ဒီဝန်တို့ဝန်ကိုကြီးလုံးဝပြစ်ချလိုက်ပြီဖြစ်တဲ့အတွက်ဆင်းရဲလားချမ်းသာလားဒါကြောင့်ဝန်တို့ဝန်ကိုကြီးသုံးသုံးကလက်ခံယူနေတယ်တဏှာရှိနေတဲ့ပုဂ္ဂိုလ်ကတော့ဘဝတည်းဖြစ်တယ်ဘဝတည်းမဖြစ်ဘူးလား ဘာဘဝပဲဖြစ်ဖြစ်နော်ချမ်းသာတဲ့ဘဝပဲဖြစ်ဖြစ်လူဘဝလည်းပဲခန္ဓာရရင်ချမ်းသာလားဖြစ်ရလားရင်ဝတ္တုကြီးမထားရဘူးလားဝတ္တုကြီးလက်ခံယူနေတဲ့အတွက်ဆင်းရဲတယ်နတ်ခန္ဓာရရင်လည်းမဆင်းရဲဘူးလားယမခန္ဓာရရင်ရောမဆင်းရဲဘူးလားဒါကြောင့်ဝန်ကိုယူကဆင်းရဲစွာပြစ်ချချမ်းသာပြီးအဲဒီဝန်လို့ကိုမယူတော့ဘဲနဲ့ဒီတဏှာကိုဝိပဿနာဉာဏ်နဲ့ပဲဖြစ်စေအရိယာမဉာဏ်နဲ့ပဲဖြစ်စေပသက်နိုင်ပြီဆိုရင်ဆင်းရဲမနေဘူးလား ကဆင်းရဲစွာပြစ်ချချမ်းသာသည်ဝန်ကိုယူကဆင်းရဲစွာပြစ်ချချမ်းသာသည် စ်ချလိုက်ပြီဆိုရင်ကတော့နောက်ထပ်ဆင်းရဲတွေရပါဦးမလားနောက်ထပ်ဒီဝန်တို့ကြီးလေးပင်ကြီးခံရပါဦးမလားပြစ်ချလိုက်ပြီဆိုတဲ့အတွက်အချမ်းသာပြီဘုရားကဲခွန်ကြီးတို့ဒီမှာဝိပဿနာဉာဏ်လေးတွေကတော့တစ်ချက်မှတစ်ချက်ပဲသတ်နေတာပဲပြစ်ချနေတာအဲဗရဒမေဉာဏ်ရသွားပြီဆိုရင်ကတော့လုံးဝပြစ်ချလိုက်ပြီလုံးဝပြစ်ချလိုက်ပြီဖြစ်တဲ့အတွက်နောက်ထပ်ဘဝခန္ဓာမရတော့ဘူး မရတော့တဲ့အတွက်ဘဝဘုန်းကြီးတို့ယောဂီများနောက်ထပ်အစ်စ်ဆိုတာဖြစ်နိုင်ပါဦးမလားဘဝခန္ဓာအဟောင်းကြီးကိုစွန့်ပြစ်လိုက်ရပြီမယ်လို့လည်းနောက်ထပ်ခန္ဓာအစ်စ်မရတော့ဟုတ်တယ်မလားခန္ဓာအစ်စ်မရှာတော့ဘူးခုဘုန်းကြီးတို့ယောဂီများကတော့ဒီကိလေသာတွေကိုမပယ်နိုင်သေးဘူးတဏှာမပယ်နိုင်သေးတဲ့အတွက်နောက်ထပ်ဖြစ်လာရင်ဖြစ်လာတဲ့ဘဝကိုချမ်းသာတဲ့ဘဝမလိုချင်ဘူးလားအထက်တန်းကျတဲ့ဘဝပဲမလိုချင်ဘူးလား လူချင်းနေသေးတာပဲဘဝအစ်ကိုရှားနေတာပဲအေးဒီခန္ဓာအဟောင်းကြီးဆုံးဖြစ်ပြီးတော့ခန္ဓာအစ်ကိုလူချင်းနေသေးတာပဲတတ်မဲ့နေတာပဲတွေ့တာနေတာဒီဉာဏ်ကဖြစ်သွားပြီဆိုတဲ့ပုဂ္ဂိုလ်ကတော့ကိလေသာကျွတ်မဲ့ပယ်တတ်လိုက်ပြီဆိုရင်ဒီခန္ဓာအဟောင်းကြီးဆုံးပြလျာပြီးနေနောက်တဲ့ခန္ဓာအစ်ရောက်အောင်မလားခန္ဓာအစ်ကိုလူချင်းမအောင်မလားအဲ့လိုဆိုရင်တော့သူ့ရဲ့ဘဝခန္ဓာသတ်သိလို့မငြိမ့်ဘူးလားဗျာအဲဒါလေးကိုသိကြည့်ရအောင် မြည်ရင်ပါဖြစ်တတ်မဲ့ပဲလျင်ဘုန်းကြီးတို့ယောဂီများတစ်ပင်တစ်ပင်ကိုဖြတ်မယ်ဆိုရင်အမြင့်ရေလောင်းမြစ်ပါဖြတ်မှာဟုတ်တယ်မလားအေးအချင်းကနေပြီးတော့ဘုန်းကြီးတို့သွားတဲ့တက်ဖြတ်ပြီဆိုရင်ပြတ်သွားပြီမဲ့ရေလောင်းမြစ်ကြီးတွေတော့နောက်ကအညွန့်ညောင်းမပေါက်နိုင်ဘူးလားအေးအမြင့်ပါရေလောင်းမြစ်ပါနှုတ်ပြင်ရင်နောက်ကအညောင်းအညောင်းပေါက်နိုင်သေးရလား ခုမိမိတို့ဒီမှာတဏှာကိုလည်းပဲတစ်ခါလေအကျွတ်မဲ့ပယ်တတ်လိုက်ပြီဆိုရင်နောက်ကဘဝသိရပါဦးမလားဒါကြောင့်မို့ရည်ရင်ပါဖြစ်တတ်မဲ့ပဲလျင်သာလောင်တောင်းတလုံးဝကင်းစင်ဟောင်းပြည့်၍အတိမရှာခြင်း အောင်ဆိုတာဒီခန္ဓာဟောင်းကြီးဟုတ်တယ်မလားခန္ဓာဟောင်းကြီးသူပြရပြီနောက်တော့ဘဝတည်းလူချင်းလေးလားမလူချင်းတော့ဘာကြောင့်လဲတဏှာရှိလို့လားမရှိလို့လားမရှိတော့လို့အဟောင်းပြည့်၍အသင့်မရှာခြင်းဘုခသိအင်းငယ်နိဗ္ဗာန်ဝင်ရည်ရင်ပါဖြစ် တမေပေမေကိလေသာလေးကိုအပေါ်ယံလေးချက်ပြီးတော့ပယ်ရမှာမဟုတ်ဘူးအရဟတမေဉာဏ်နဲ့ပယ်ရမှာကျွဲ့မဲ့ဟုတ်တယ်မလားဒါကြောင့်မြင်ရင်မာဖြစ်တတ်မဲ့ပေမေသာလောင်တောင်းကြလုံးဝကင်းစင်သာလောင်နဲ့တောင်းတရဆိုတာတဏှာ ဟုတ်တယ်မဟုတ်လားအဲ့ဒါလုံးဝအရဟတမေဉာဏ်နဲ့ပြသလိုက်ပြီဆိုတော့မကင်းစင်ဘူးလားဒါကြောင့်သာလောင်တောင်းတလုံးဝကင်းစင်အဟောင်းပြည့်၍အသိမရှာခြင်းဥခသိ သိမရှာခြင်းဘုခံပေအင်း အေးရေနေတာဝင်ဘုန်းကြီးတို့ခန္ဓာအစ်မရတော့ဘူးဆိုတဲ့ကူကဘုန်းကြီးတို့ခန္ဓာဒုက္ခတွေအကုန်လုံးမငြိမ်းဘူးလားဗျာအားလုံးအခုခတ်သိမ်းနေလုံးဝမရှိတော့ဘူးငြိမ်းပြီဒါကြောင့်ဘုန်းကြီးတို့ရှင်မြတ်ဓမ္မမိသားစုများမှလည်းပဲနောက်ကြဘုန်းကြီးတို့ယောဂီများဒီခန္ဓာဝန်တို့ဝန်ပိုးကြီးတွေကိုလက်ခံမယူပဲနဲ့ အခုတတိပဌာန်မဲ့ခင်တရားတွေကျင့်ပွားပြီးတော့တစ်ချက်မှတစ်ချက်ငြိမ်းနဲ့ကျင့်ပွားလို့ဝိပဿနာဉာဏ်နဲ့မဲ့ဉာဏ်တွေဆင့်ဆင့်တည်းပြီးတော့နောက်ဆုံးအရဟတမဉာဏ်ပူညာဆက်ရောက်ပြီးတော့ကိလေသာတွေကိုအမြင့်ပြပယ်သတ်နိုင်ပြီးနောက်တာဘဝတိခန္ဓာလေးတွေမရတော့ဘဲနဲ့ဆင်းရဲငြိမ်းဖို့ရမလိုအပ်ပြီဘူးလားဆင်းရဲရောတကယ်ငြိမ်းရမလားမငြိမ်းရဘူးလားဘုမလည်းပြောပါဗျာ အခုပဲထုတ်တည်ကြည့်ပြီးပြန်တော့မှမနဲ့ပါဘူးအဲတော့မြတ်စွာဘုရားရှင်ကိုရောင်ကြီးကတော့ပြင်အဲ့ဒီလိုတဏှာတွေအကျွင်းမဲ့သက်သက်နိုင်ရည်ဆိုရင်ဆင်းရဲနေပြီတဲ့အဲကြောင့်နေကိပိတ်တော်ကရုံပါရံအိယပါဒဟနာရိယသမူလံတဏမဘုံဇာနေသာတော်ပရိနိဗ္ဗုတောနေကိပိတဝံကရုံပါရံအိယပါဒဟနာရိယ တမူလံတဏမဘုရားလိစ္ဆာတောပရိနိဗ္ဗုတောကရုံလေးလံလာသွားသောပါရမျက်မှောက်အတဘောဤဟူသောခန္ဓာဝန်တို့ဝန်ဘိုးကြီးကိုနေတိသိတဝါပြိမိဗံစုတိအနေအားဖြင့်ခြားခြားစွန့်ပြစ်လိုက်ပြီး၍ခန္ဓာပြိမိဗံဝဇ္ဇချုပ်ငြိမ်းသွားပြီဆိုရင်နောက်တော့ဘဝခန္ဓာ၏မရတော့တဲ့အတွက်ဆင်းရဲအားလုံးမငြိမ်းဘူးလား ဒါကြောင့်ကရုံလေးလန်းလန်းစွာသောဗာရံမျက်မှောင်အတဘောဤဟုသောခန္ဓာဝန်တို့ဝန်ဘိုးကြီးကိုဒိဋ္ဌိဒိဋ္ဌဝံပြိနိဗ္ဗာန်သုတိမိအပြင်ခြားခြားဆွန့်ပြင်းလိုက်ပြီး၍အညာဗာရံဓမ္မသောဘဝသည်ခန္ဓာဝန်ကိုအနာရိယမယူမူ၍ထောက်တဲ့ဘဝသည်ဒီယူအောင်မလားမယူတော့အညာဗာရံဓမ္မသောဘဝသည်ခန္ဓာဝန်ကိုအနာရိယမယူမူ၍ မူလံသဘောမှန်ကိုမသိပဲအလွဲမှာကိုသိတတ်သောဝိဇာတိဟုသောအမည်ရင်းနှင့်တကွသောဒဏနှစ်သက်တာယာသာလောတောင်းတန်တဲ့စေတနာကိုအဘုံရှာအရဟတမေဉာဏ်လက်နဲ့ဖြင့်ထွင်းခြင်းလုပ်ပေပြီး၍ဘုန်းကြီးတို့နောက်တဲ့ဘဝစိတ်ကိုရည်နေတဲ့တဏှာအဲ့ဒီတဏှာကိုဘုန်းကြီးတို့အရဟတမေဉာဏ်နဲ့ပယ်သတ်မှသာ ဒုက္ခဘဝဆိုတာမရမှာဟုတ်တယ်မလားသောတာပတိမဲ့လေးနဲ့ဆိုလေရအောင်ပါပဲသက္ကရာဂမိမဲ့နာဂမိမဲ့နဲ့ဆိုလေရအောင်ပါဒါကြောင့်အရဟတမေဉာဏ်ဒါကြောင့်အဘုံရှာအရဟတမေဉာဏ်လေးနဲ့တည်းတွင်ခြင်းလုပ်ပဲပြီး၍နိစ္စတော်နှစ်တဲ့ခုံမင်းလိုခြင်းတောက်တာခြင်းဟုသောဇာလောင်ခြင်းကင်းသည်ဖြစ်၍ပြိနေဟုတော်ဆင်းရဲခတ်သည်အေးငြိမ်ကြီးအေးငြိမ်